အခန်းကြီး30အငယ်1မှ19အာဟဘီတာခုနှစ်ချိတ်တို့သည်ရှမာရိမြို့၌ရှိသည်ဖြစ်၍ယေဟုသည်ယေဇရေလမြို့အုပ်များအသက်ကြီးသူများအာဟပ်သားတို့ကိုလှုပ်ကြွေးသောသူများရှိရာရှမာရိမြို့သို့စာရေး၍ပေးလိုက်လေ၏မှားလိုက်သောစာချက်ဟုမူကားတင်တို့၌တင်တို့သခင်ဤသားများစစ်သူရဲ့မြင်းစည်းသူရဲ့များခိုင်ခန့်သောမြို့လက်နှင့်ဆုံရှိသည်ဖြစ်၍ ဤစာရောက်သောအခါတင်တို့သခင်ဤသားတို့တွင်သာ၍ကောင်းမြတ်တော်တင်သောသူကို ရွေးကောက်၍ခမည်းတော်ဤရာဇပလင်ပေါ်မှတင်ပြီးလျှင်သခင်အမျိုးအဖို့စစ်တိုက်ကြလော့ဟုမှာလိုက်သည်ထိုသူတို့ကရှင်မင်းနှစ်ပါးတို့သည် သူရှိမှမခံမရနိုင်သည်ဖြစ်၍ငါတို့သည်အဘယ်သို့ ခံရနိုင်မည်နည်းဟု အလွန်ကြောက်လျက်ဆိုကြ၏နန်းတော်အုပ်မြို့အုပ်အသက်ကြီးသူ အာဟပ်သားတို့ကိုလှုပ်ကြွေးသောသူတို့ကလည်းကျွန်တော်တို့သည်ကိုရော့ကျွန်ဖြစ်ပါ၏မိန်တော်မူသည့်အတိုင်းပြုပါမည်ကျွန်တော်တို့သည် ရှင်မြင်းကို မချီးမြှောက်ပါ အလိုတော်ရှိသည့်အတိုင်းပြုတော်မူပါဟုယေဟုထံသို့ပြန်စာကို ပေးလိုက်ကြ၏ယေဟုကလည်းသင်တို့သည်ငါ၏လူဖြစ်၍ငါစကားကိုနားထောင်လျင် င်တို့သခင်သားတို့၏ဥကောင်းများကိုယူ၍ရေစရေလမြို့ငါရှိရာသို့နက်ဖြန်နေ့ယခုအချိန်၌လာကြလော့ဟုတပန်းစာပေးလိုက်လေ၏ရှင်မြင်းဤသားတော်ပေါင်းခုနှစ်ကျိတ်ရှိသည်ဖြစ်၍လှုပ်ကြွေးသောမြို့သားအကြီးကဲတို့၌ရှိကြ၏ထိုစာရောက်သောအခါရှင်မြင်းဤသားတော်ခုနှစ်ကျိတ်တို့ကိုယူ၍တတ်သဖြင့်ဥကောင်းများကို တောင်းတို့၌ထည့်ပြီးလင် ရေစရေလမြို့ယေဟုထံသို့ ပေးလိုက်လေ၏ လူလင်တယောက်သည်လာ၍ရှင်မြင်းသားတို့၏ဥကောင်းများကိုဆောင်ခဲ့ပါပြီဟုလျှောက်လင်ယေဟုကမြို့တကားဝမှာနာနဲ့တိုင်အောင်နှစ်စုပုံထားတော့ဟု ဆို၏နာနဲ့ရောက်မှယေဟုသည်ထွက်၍ရက်လျက်လူများတို့အားအိုဖြောက်မတ်သောလူတို့ငါသည်ငါသခင်တစ်ဖက်၌တင်းဖွဲ့၍တတ်လေပြီဤသူအပေါင်းတို့ကအဘဲသူတတ်သည်ဒါရဖျားသည်အဟပ်အမျိုး၌ မိန့်တော်မူသောစကားတော်တခွန်းမျှမြေသို့မကျရသည်ကို သင်တို့သိမှတ်ကြလော့။ထာဝရဘုရားသည်မိမိကျွန်ဧလိယအားဖြင့်မိန့်တော်မူသည်အတိုင်းပြုတော်မူမည်ဟုဆိုသဖြင့်၊ယေဇရေလမြို့၌ကျန်ကြွင်းသောအာဟပ်အမျိုးသားအပေါင်းတို့နှင့် သူ၏လူကြီးပေါက်ဘော်ယဇ်ပုရောဟိတ်အပေါင်းတို့ကိုတယောက်မျှမကျန်စေဘဲသတ်လေ၏။ နောက်မှထ၍ရှမာရိမြို့သို့သွား၏လမ်းနားမှရှိသောတိုးမွေးညှက်ရာဇေယျသို့ရောက်သောအခါယူဒရှင်မြင်အာဂစီ၏ပေါက်ဖော်တို့ကိုတွေ့လျင်တင်တို့သည်အဘယ်သူနည်းဟုမေးတော့ငါတို့သည်အာဂစီမင်း၏ဆွေတော်မျိုးစော်ဖြစ်၏ရှင်မြင်၏သားတော်တို့နှင့်မိဖုရား၏သားတော်တို့ကိုနှုတ်ဆက်အံသောငါတွားသည်ဟုဆိုကြ၏ယေဟုကလည်းအရှင်ဖမ်းကြဟုစီရင်သည့်အတိုင်းအရှင်ဖမ်း၍ သိုးမွေးစရက်တွင်းနားမှာ လေးကျိပ်နှစ်ယောက်တို့ကိုတယောက်မျှမကျန်စေဘဲတတ်ကြ၏။ထိုစရပ်မှထွက်သောအခါခရီးဦးကြိုပြုအံ့သောငှါလာသောရေခပ်သားယောနဒပ်ကိုတွေ့၍နှုတ်ဆက်သဖြင့်၊ငါ့စိတ်နှလုံးသည်သင့်စိတ်နှလုံးနှင့်သင့်၍သဘောဖြောင့်သကဲ့သို့သင့်စိတ်နှလုံးသည်သဘောဖြောင့်သလောဟုမေးလျှင်၊ဖြောင့်ပါသည်ဟုလျှောက်ဆိုသော်၊ထိုသို့မှန်လျှင် တင့်လက်ကိုပေးပါဟုဆိုသည့်အတိုင်းလက်ကိုပေး၍ယေဟုသည်မိမိအနာတို့ယထာပေါ်မှာဆွဲတင်တဲ့ငါနှင့်တူလိုက်၍ဒါရုဖျားဘက်၌ငါစိတ်အာကြီးချောင်းကိုကြည့်ရှုလော့ဟုဆိုသည်ဖြင့်မိမိယထာကိုစီးစေ၏ရှမာရိမြို့သို့ရောက်သောအခါဒါရုဖျားသည်အေလိယအားမိန်တော်မူသောစကားအတိုင်းအာဟပ်အမျိုးအကုံစင်ပျက်စီးသည့်တိုင်အောင် ထိုမြို့၌ကြံကျွင်းသမျှတို့ကိုတတ်လေ၏ အငယ်၈မှ28တဖန်ယေဟုသည်လူအပေါင်းတို့ကို စုဝေးစေ၍အာဟပ်သည်ဘာလဖျားကိုအနှဲငယ်သာဝတ်ပြု၏ငါယေဟုမူကားများစွာပြုမည်တို့ဖြစ်၍ဘာလဖျား၏ပရောဖက်များ အမှုဆောင်များယေပရောဟိတ်များအပေါင်းတို့ကို ခေါ်ကြတယောက်မျှမကျွင်းစေနှင့်ငါသည်ဘာလဖျားအားရစ်ကြီးကို ပူဇော်မည် ကြွင်းသောသူမည်သည်ကားအသက်မရှင်ရဟု ဆို၏။ထိုသို့ဆိုသော၊ဗာလကိုကိုးကွယ်သောသူတို့ကိုဖျက်ဆီးမည်အကြံနှင့်ပရိယာယ်ပြု၍ဆို၏။ဗာလဘုရားအဘို့ဓမ္မပွဲကို ပြင်ဆင်ကြဟု တဖန်စီရင်သည်အတိုင်း၊ဓမ္မပွဲကိုစောင့်ရမည်ဟုကြော်ငြာကြ၏။ဣသရေလပြည်တရှောက်လုံးကိုစေလွှတ်၍၊ဗာလတပည့်ရှိသမျှတို့သည်တယောက်မျှမကြွင်းလာကြ၏။ ဗာလကျောင်းတဲသို့ဝင်ကြသဖြင့်တကျောင်းလုံးပြည့်လျက်ရှိ၏။ယေဟုသည် အဝတ်တန်ဆာတိုက်စိုးကိုခေါ်၍ဗာလဘုရားတပည့်တို့အဘို့အဝတ်တန်ဆာကိုထုတ်ကြဟု ဆိုသည်အတိုင်းထုတ်လေ၏။တဖန်ရေခပ်သားယောနဒပ်နှင့်အတူဗာလကျောင်းထဲသို့ဝင်၍၊သင်တို့သည်ထာဝရဘုရားတပည့်တယောက်မျှမပါ၊ဗာလဘုရားတပည့်သက်သက်ရှိစေမည်အကြောင်းကြည့်ရှုစစ်ကြောကြလော့ဟုဗာလတပည့်တို့အားဆို၏။မီးရှို့ရာယဇ်အစရှိသောယဇ်မျိုးကို ပူဇော်ခြင်းငှါအထဲသို့ဝင်သောအခါ၊ယေဟုသည်ကျောင်းပြင်၌လူရှစ်ကျိပ်ကိုထား၍၊သင်တို့လက်သို့ငါဆောင်ခဲ့သောဤသူတစုံတယောက်မျှလွတ်လျှင်၊လွတ်စေသောသူသည် အသက်သေရမည်ဟုစီရင်၍၊မီးရှို့ရာယဇ်ကို ပူဇော်မှုပြီးသောအခါ၊ယေဟုကဝင်၍သတ်ကြလော့။တယောက်ကိုမျှမထွက်စေနှင့်ဟု တပ်သားနှင့်တပ်မှုတို့အားဆိုသည့်အတိုင်းတပ်သားနှင့်တပ်မှုတို့သည်ဓာနှင့်လှုပ်ကြံ၍အသေးကောင်များကိုထုတ်ပြစ်ပြီးမှဘာလကျောင်းနှင့်ဆိုင်သောမြို့သို့သွား၍ဘာလကျောင်းတက်က ရုပ်တုများကိုထုတ်ပြီးလျင်မိရှို့ကြ၏ဘာလစင်တုကို၎င်းကျောင်းကို၎င်းဖြိုဖျက်၍ယနေ့တိုင်အောင် ကိုတုတ်တင်ရန်အိမ်ဖြစ်စေကြ၏ထိုတို့ယေဟုသည်ဘာလကိုဣဒရေလပြည်မှပယ်ရှားဖြစ်စည်းလေ၏ အငယ်29မှ36တို့ရတွင်ဣဒေလအမျိုးကိုပြစ်မှားစေသော နေဘတ်သားယေဟောဗောင်ဤဒုစရိုက်တည်းဟုသောဘေတလမြို့နှင့်ဒံမြို့မှရှိသောရွှေနွားတငယ်တို့ကိုမစွန့်ဒါရဘုရားကလည်းတင်ဒီငါရှိမှဖြောင့်သောအကျင့်ကိုကျင့်၍ကောင်းမွန်စွာပြုသောကြောင့်၎င်းငါအလိုရှိသမျှအတိုင်းအာဟပ်အမျိုး၌စီရင်သောကြောင့်၎င်းတင့်သားမြေ40တိုင်အောင် ဣဒရေလနိုင်ငံရာဇပလင်ပေါ်မှာထိုင်ရမည်ဟုယေဟုအားမိန်တော်မူတော်လဲယေဟုသည်ဣဒရေလအမျိုး၏ဘုရားသခင်ဒါရုဘုရားတရားလမ်းတော်သို့စိတ်နှလုံးအကျွင်းမဲ့လိုက်ခြင်းဟံတတိမပြုဣဒရေလအမျိုးကိုပြစ်မှားစေသောယေဟောဗောင်၏ဒုစရိုက်တို့ကိုမစွန့်ထိုကာလတွင်ဒါရုဘုရားသည်ဣဒရေလပြည်စွန်းတို့ကိုဖျက်တော်မူ၏ဟာဇေလသည်ယော်ဒန်မြစ်အရှိဘက်ဂတ်အမျိုး ရုဗင်အမျိုး၊မနာရှေအမျိုးနေရာ၊အာနုန်မြစ်နား၌ရှိသော အာရော်မြို့မှစ၍ဂိလဒ်ပြည်၊ဗာရှန်ပြည်တရှောက်လုံးအရပ်ရပ်တို့ကို လုပ်ကြံလေ၏။ယေဟုပြုမူသောအမှုအရာကြွင်းလေသမျှတို့နှင့်တန်ခိုးကြီးခြင်းအရာသည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ယေဟုသည် ရှမာရိမြို့၌မင်းပြု၍၊ဣသရေလနိုင်ငံကိုနှစ်ဆယ်ရှစ်နှစ်စိုးစံပြီးမှ ဘိုးဘေးတို့နှင့်အိပ်ပျော်၍ရှမာရိမြို့၌သင်္ဂြိုဟ်ခြင်းကိုခံလေ၏။သားတော်ယောခတ်သည်ခမည်းတော်အရာ၌နန်းထိုင်၏။